စိတ်တစ်ခုစိတ်စေတသိက်က52ခုဒီတော့ယောဂဘယ်လောက်တော့ဒါကြောင့်ခုနအစဆုံးပြောတဲ့စိတ်တစ်ခုရုပ်90ကပါတော့ကြောင်းသားကြောင်းသူတွေတော့အာမကြဘူး ကြောင်းသူတွေတော့ခံမကြဘူးအဲဟုတ်ပြီစိတ်ကစိတ်ကတခုဒီတော့အဲ့ဒီတော့ကစိတ်အကြောင်းလေးနည်းနည်းလေးပြောရပါစေတသိက်မပါဘူးတော့ဘာအကြောင်းလေးလဲစိတ်အကြောင်းလေးဆိုစိတ်ရဲ့သဘောကဘာရှိတယ်လဲတိယုံများလေးဟုတ်ကဲ့လား ယုံမဲလို့သိယုံများလေမြင်စရာအဆင်းဆိုအဆင်းလို့သိယုံများလေကြားစရာအတန်ဆိုအတန်လို့သိယုံများလေနားစရာနာဆိုနားလို့သိယုံများလေအဲ့ဒီသိယုံများလေသိယုံများလေဟာစိတ်အဲ့ဒီစိတ်ကဝိဝါမနာလက္ခဏာစိတ်တံပုပ္ပင်နာရတံပฏิကံတိပစ္စုပ္ပထာနံနာမရူပပဒဌာနံ စစ်မှန်ရှိတကယ်ရှိတရား absolute reality ကိုသိသလိုရှိရင်လက္ခဏာ၄ပါးနဲ့သိရတယ်။ဘာတရားလဲတော့ညာညာပြောလိုက်လို့ရှိရင်မရဘူးဒါကြောင့်ဘုံဘုံကဖြည်းဖြည်းဖြည်းဖြည်းနဲ့ထပ်ထပ်ထပ်ပြောနေတာခဏပြောလိုက်တာဒီလိုပြောတာအစစ်မှန်ရှိတကယ်ရှိ absolute reality တရားကိုသိမဲ့ဆိုလို့ရှိရင်လက္ခဏာ၄ပါးနဲ့သိရမယ်အဲ့လိုပြောလိုက်တာကဲ မြန်မြန်ပြောလိုက်တော့မရတော့ဘူးအဲဒါကြောင့်ဒီကဖြည်းဖြည်းလေးပြောနေတာအစစ်အမှန်ရှိတကယ်ရှိအဟုတ်ရှိတဲ့တရားကိုပရမတ်လို့ခေါ်တယ်မရှိဘဲနဲ့အရှိထင်ရတဲ့တရားကိုပညာလို့ခေါ်တယ်အဲ့ဒါအစစ်အမှန်ရှိအဟုတ်ရှိတကယ်ရှိတရားကဉာဏ်နဲ့ကြည့်လေရှိမှသိတယ်ဉာဏ်နဲ့ကြည့်လေရှိမှသိတယ်အဲ့ဒီ အစစ်အမှန်ရှိတကယ်ရှိအဟောင်းရှိတရားကို absolute reality လို့ခေါ်တယ်။ပရမတရားတကယ်ကိုရှိတာမရှိဘဲနဲ့ရှိတယ်လို့ထင်နေရတာမဟုတ်ဘူး။မရှိဘဲနဲ့ရှိနေရှိတယ်လို့ထင်ရရင်ပညာဟုတ်ကဲ့လား။ဆိုတော့ပါတို့နာမည်ကကိုပိန်နဲ့မယ်အောင်တာနာမည်ပါတယ်တော့ အဲကိုပိန်နဲ့အဲ့ဒီကိုပိန်ဟာရုပ်လားနာလားကိုပိန်လိုက်ရှာမယ်ဆိုလို့ရှိရင်ရုပ်ထဲတွေ့မလားနာနဲ့တွေ့မလားဒါပေမဲ့အဲ့ဒီကိုပိန်ဆိုတဲ့လူတည်သွားတဲ့အခါကဒီကိုပိန်ဆိုတဲ့နာမည်ပျောက်ပါလားမပျောက်ဘူးနော်တကယ်လို့ဒါ သူဟာအရှိတရားဆိုရင်တကယ်အရှိတရားဖြစ်တဲ့ရုပ်တည်နံတွေချုပ်ပြောက်သွားရင်သူလည်းပဲချုပ်ပြောက်သွားတာအခုကတကယ်အရှိတရားဖြစ်တဲ့ရုပ်တည်နံတွေချုပ်ပြောက်တော့လည်းပဲသူမချုပ်ပြောက်ပဲရှိနေတယ်ဆိုတဲ့ပြင်အရှိတရားဟုတ်ပါမလားဒါဒါဖြင့်မလို့ရှိနေတာဘယ်လိုပြောရလဲ လူတဲ့စိတ်ကသတ်မှတ်ထားတယ်ဟောဟောဒီလူဟာအသားကဖြူပြီးလူကဖော်တော့ကြမ်းကြမ်းဝါဝတုတ်တုတ်ကဲသူ့ကိုပိန်လို့ခေါ်ကြဆုံးဟုတ်တယ်မလားသတ်မှတ်ထားတာအဲ့တော့ကိုပိန်နဲ့သူ့စိတ်ကရှိတယ်လို့ရှိအောင်လောက်ထားလိုက်တွေ့လောက်ထားတဲ့အတွက်အဲ့ဒီကိုပိန်ဆိုတဲ့နာမည်ရှိနေတာမဟုတ်လားတကယ်တော့ရှိသလားမရှိဘူးသတ်ထားတဲ့စိတ်ကပျောက်သွားရင်တော့ကိုပိန်ရှိအောင်မလား မရှိဘူးမေ့သွားရင်မရှိတော့ဒီနေ့မနေ့ဒီလရှင်တော်မှလာပြီးကြတော့လာပြီးကြတော့တော့မှတော့မသိဘူးမှမသိဘူးမသိဘူးဆိုတာကနာမည်တော့မသိတာလူတွေတော့သိတာဒါကြောင့်လူသိလဲလို့ဆိုတော့တယောက်ကဒီမှာ နေရရောအခုဝါရုအထိရော၃လလတော့ဒီမှာနေပြီးတရားလည်းအထုတ်ပါဝေယောစာလည်းဆောင်းသွားတာမကြခင်ကမှသိစာတင်စာတင်ကြောင့်ပတ်ပြီးတော့စာတင်လိုက်သွားနေတာအဲ့သူရဲ့တခြားဒီလိုက်ရှင်နှစ်ပါးရဲ့လာတယ်လာတဲ့ခါကျတော့သုံးယောက်လုံးကိုနာမည်ဆင်းဟာလို့ကိုလုံးဝမရဘူးအဲ့ဒီမကြခင်ကထွက်သွားတဲ့ဒီလိုက်ရှင်နဲ့ဆင်းလာလို့မရဘူး ဗျာညရှင်ဓမ္မမိတော့ဆရာတော်တကြီးတော့မှတ်မိပါလားဆရာတော်အာမေးတာတော့လူမေးတာလားနာမည်မေးတာလားအဲ့တော့သူလည်းမဖြေဘူးပေါ့လေဒါနဲ့လူမေးတာဆိုရင်တော့သိတယ်လို့နာမည်မေးတာဆိုမသိဘူးနာ သီလရှင်တယောက်ကလည်းဆရာတော်တပည့်တော်ကမှတ်မိပါလားဆရာတဲ့။ဟင်းလာပြန်ပြီလို့လူမေးတာဆိုရင်တော့မှတ်မိတယ်နာမည်မေးတာဆိုမမှတ်မိဘူးလို့။ဒါလူကဘာလို့မှတ်မိတယ်လဲလို့ဆိုတော့အမှန်လူမှတ်မိတာမဟုတ်ဘူးရုပ်ကိုမှတ်မိတာ။ဟုတ်ကဲ့လား။ရုပ်မှတ်မိတယ်ဆိုတာသူရဲ့ ရုပ်ခန္ဓာကိုယ်ရဲ့စိတ်နဲ့တရားရဲ့ဒါမှတ်မိတာဘာလို့မှတ်မိတယ်လဲလို့ဆိုတော့သူကတကယ်ရှိအဟုတ်ရှိတရားမဟုတ်သူတို့ဟာအရင်ကဒီမှာအထုတ်သွားတာပဲတရားအထုတ်သွားတာပဲအခုနတခြားတရားဆိုလို့ရှိရင်ဗတိရထွက်တော့မကြသေးပါဘူးဒီလောက်ပဲရှိအောင်လို့15ရက်7ရက်20လောက်ရှိအောင်အဲ့လောက်ပဲရှိသေးတာပဲဒါပေမဲ့သူ့နာမည်လည်းမမှတ်မိဘူး အဲ့ဒီနာမည်ဟာကတော့တကယ်အရှိတရားမဟုတ်တော့စိတ်ကမေးလိုက်ရင်မရှိတော့ဟုတ်တယ်မဟုတ်လားစိတ်ကတတိယလိုက်ရင်ရှိလာရောအဲ့ဒါပေါင်းခြင်းအပြင်သူဟာအရှိတရားလားအထင်တရားလားအထင်တရားအဲ့ဒီအထင်တရားမှန်တယ်များပြညာဟုတ်ကဲ့လားအထင်တရားမှန်တယ်များပြညာအဲ့ဒီဒီလောက်ခြင်းတွေအခုလည်းပဲနာမည်စဉ်းစားလို့မရဘူး သူကစင်မမဟုတ်ဘူးဒီလိုပဲလူတွေလည်းအဲ့လိုပဲမနေ့ကကလေးမျိုးကတက္ကမယောက်လာတယ်ဟိုတက္ကမယောက်ကဘယ်ငါလာမကအရာရှိကလေးနဲ့ဓမ္မတော်မှာဆိုဓမ္မအထိသူလိုက်ပြီးတော့ကပ္ပိယတက္ကလောက်တာငါဓမ္မမှာသင်္ဃာရနေပြန်လာပြီးအထိဘုန်းကြီးကိုလေးနဲ့မတင်ပေးပြီးလိုက်မှပဲအဲသူကပ္ပိယဝကကျွတ်သွားပြီးတော့ဒါပေမဲ့အခုလာတဲ့ဘုန်းကြီးသူ့နာမည်မသိဘူး က်သလိုဖြစ်တယ်ဘာကြောင့်လဲလို့ဆိုတော့ဒါဖောင်းကြီးအပြစ်လားဟုတ်ဘူးပညာရဲ့အပြစ်အဲသူ့ဘဝပညာဖြစ်နေတော့အဲ့ဒါမေ့ရင်မသိတော့ဘူးမမေ့ရင်သိတယ်ပရမတ်ကတော့တကယ်ရှိနေတော့ရှိတဲ့အတိုင်းတွေ့ရင်သိနေတာပဲဟွန်းဒီတော့အဲ့ဒီပညာတရားပရမပရမတရားဟိုကျမ်းစာက အမျိုးသားခွဲလိုက်တယ်၄ခုတဲ့ဒီလိုခွဲတယ်ပရမတရားခွဲတဲ့တကယ်အရှိတရားဟာအမျိုးသားခွဲလိုက်တော့၄ခုပဲရှိတယ်တဲ့အရင်ထုတ်လိုက်တော့ကိုင်စိတ်တကယ်ရှိသလားတကယ်ရှိသလားလို့မေးတော့သာမီးဝဲကြမယ်အဖြေပဲနော်စိတ်တကယ်ရှိသလား ရှိတယ်စေတသိက်တကယ်ရှိသလားရှိတယ်ရုပ်28ပါးတကယ်ရှိသလားရှိတယ်ဒါဖြင့်အဲ့ဒီစိတ်ရယ်စေတသိက်ရယ်ရုပ်ရယ်ဒီလိုမျိုးဟာတကယ်ရှိအဟုတ်ရှိတရားဟုတ်သလားဒီလိုဆိုတော့သူတို့ဟာပရမတရားလားပညာတရားလားပရမတရားအခုဘယ်နှခုလို့သိရပြီလဲဒါပါလဲသုံးခုပါစေစေတသိက်ရုပ် နောက်တစ်ခုကတော့မပြောလဲသိနေပါပြီတကယ်ရှိတဲ့တရားလေးနောက်တစ်ခုတကယ်ရှိတဲ့တရားလေးနောက်တစ်ခုနိဗ္ဗာန်နိဗ္ဗာန်တကယ်ရှိလားဟမ်ရှိတယ်ရောက်ဘူးလားဟမ်အဒီလိုဆိုလို့ရှိရင်နိဗ္ဗာန်တစ်ခုပဲ လို့ပဲနဲ့တခုပဲဟင်္ဒရာမနိဗ္ဗာန်ရဲ့ကဝါမဗန္ဒကာယောမနိဗ္ဗာန်ရဲ့နှစ်ခုပေါ်ဒီလိုဆိုရင်အာနိဗ္ဗာန်နှစ်ခုဒီလက်ထက်ကြမှာပဲတွေ့ရသိရပဲနော်အဲနိဗ္ဗာန်တကယ်ရှိတယ်မရှိဘူးဆိုတာဘယ်လိုလုပ်ပြောမလဲ ဖြင့်နိဗ္ဗာန်ဆိုတာပါလေအဲ့ဒါကိုခက်တာခက်တာဘုရားဘာသာဘုရားဘာသာတဲ့လောက်တယ်လေနိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းနဲ့နိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းဒါနပြုကြတယ်နိဗ္ဗာန်ရောက်ကြောင်းသီလဆောက်တည်ကြတယ်နိဗ္ဗာန်ရောက်ကြောင်းဘာဝနာတရားအားထုတ်ကြတယ်နိဗ္ဗာန်ရောက်ကြောင်းတရားနာကြတယ်ပြီးတော့နိဗ္ဗာန်ဆိုတာဘာလဲဆိုတော့မမြင်ရ သိဘူးလား တော်လေးတော်လေးလာပါတယ်တဲ့တကယ်မပိုင်လို့အဲသိကျင်တာတွေမေးရစီလာသိလာပြီးမေးမေးတဲ့အခါကျတော့ဘုရားသူမေးတာတွေရှင်းပြတယ်ရှင်းပြတာတွေကဒီမမေးတဲ့အာသစ္စာလေးပါရှင်းပြတယ်သစ္စာလေးပါရှင်းပြတော့သူသဘောပေါက်တယ်အောင်းတငိမ့်ငိမ့်တယ်နောက်သဘုဒ္ဓရာသစ္စာလူကျင်တတ်မဲ့နှစ်သက်မှုဓမ္မသူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲ အဲဆင်းရဲမလိုချင်တဲ့ဆင်းရဲငြိမ်းငြိမ်ရဆင်းရဲဖြစ်ခြင်းအကြောင်းဖြစ်တဲ့တဏှာကိုပယ်ရအဲ့ဒီတဏှာပယ်ရင်တဏှာကြောင့်ဖြစ်တဲ့ဆင်းရဲမရှိတော့ဒီလိုဆင်းရဲဆင်းရဲငြိမ်းရောအဲ့ဒါပြောဆင်းရဲငြိမ်းလာတော့သဘောပေါက်ပါတယ်တဲ့အဲ့ဒီတဏှာကပယ်လို့ရပါမလား မှာငင်းငင်းဆဲငင်းတယ်ဆိုတော့သဘောပေါက်ပါတယ်တဲ့အဲ့ဒီတဏှာကပယ်လို့ရပါမလားတဲ့ဒီလောင်နေရင်ငိမ့်အောင်လုပ်လို့မရဘူးလားအဲ့ဒါလောင်နေတဲ့အခြေအနေရှိရင်ငိမ့်တဲ့အခြေအနေမရှိဘူးလားအေးတဲ့အခြေအနေရှိရင်ပူတဲ့အခြေအနေကမဟုတ်တာမရှိဘူးလားအရှင်ရှိရင်အတော်မရှိဘူးလားဒါဖြင့်ဆင်းရဲနေတာရှိရင်ဆင်းရဲငိမ့်တဲ့သဘောမရှိနိုင်ဘူးလား အဲ့ဒီဆင်းရဲနေတဲ့သဘောဟာပါတယ်။အဲ့ဒါရှိမှတ်ပါ။ဘာတွေရောက်သွားလဲ။ဆင်းရဲနေတဲ့သဘောရှိရဲ့ဆင်းရဲငြိမ့်တဲ့သဘောဟာမောထရှိသောရှိတယ်။ဟုတ်တယ်မလား။အဲ့တော့ဆင်းရဲနေတာကိုကြည်ချင်းအပြင်ဆင်းရဲငြိမ့်တဲ့သဘောရှိတယ်ဆိုတာအထောက်အထားမဟုတ်ဘူးလား။အဲ့တော့နိဗ္ဗာန်ရှိကြောင်းဘယ်လိုလုပ်ပြောမလဲဆိုတော့ တတ္တဝါတွေဆင်းရဲနေတာဟာကနိဗ္ဗာန်ရှိကြောင်းထောက်ထားပဲမဟုတ်လားအတိဘယ်ကဆင်းရဲတာရှိရင်ဆင်းရဲငြိမ်းတဲ့ချမ်းသာရှိတယ်ဒါကြောင့်မို့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ဆိုတာအဟောင်းရှိတကယ်ရှိအမှန်ရှိ absolute reality ပရမတရားပဲဟုတ်ကလားကြရတဲ့အခဏကြာမှမေးတဲ့အမေကပြေသွားပါလားမပြေသေးပါဘူးဗျာ သူကပြောတာကဆင်းရဲငြိမ်းတာကတဏှာငြိမ်းလို့ရှိရင်ဆင်းရဲငြိမ်းတယ်ဆိုတာတော့သဘောပေါက်ပါတယ်တဲ့တဏှာကပယ်လို့ရပါမလားတဲ့ဟမ်ဒီမှာလာပြီးတရားထိုင်ရင်ပယ်နိုင်တယ်မှန်၏ဒါပေမဲ့အဲ့ဒါကအဲ့ဒါကလည်းခုနသဘောအတိုင်းပေါ့တတ်မဲ့မှုရှိရင်တတ်မဲ့မှုမရှိတဲ့အခြေအနေမရှိဘူးလားရှိတာပေါ့ အခုယောဂီတွေကဘာတတ်မဲ့နေလဲအဝတ်စားတတ်မဲ့လားဒီတရားမှာပြိတာအခုအခုအခုဘာတတ်မဲ့ဘုမလားအခုတတ်မဲ့တဲ့မတတ်မဲ့တဲ့အခြေအနေမတတ်မဲ့တာနဲ့ပဲယောဂီတွေမှာတတ်မဲ့မှုမရှိဘူးလို့ပြောရမှာဒီပြိတာမှာတတ်မဲ့မှုမရှိဘူးကင်းနေငြိမ့်နေပြီလို့ပြောရမှာ မပြောနိုင်ဘူးနောက်တတ်မဲ့စရာအာယုန်နဲ့တွေ့ရင်တတ်မဲ့မှုကရှိအောင်မှာပဲဟုတ်လားအခါအဲ့ဒီတတ်မဲ့မှုကတော့ရှိနေတဲ့အခြေအနေရှိရင်မရှိတဲ့အခြေအနေမရှိနိုင်ဘူးအဲ့ဒါရှိနေတဲ့တတ်မဲ့မှုကိုမရှိအောင်ပယ်လို့ရနိုင်တဲ့အခြေရှိလားမရှိဘူးလားရှိတာပေါ့မိမလမ်းမနဲ့ပယ်ရင်မရပြီဘူးလားရတယ်အဲ့ဒါနဲ့အဲ့ဒီညာမှကိုပြောပြတယ် မဲ့တဲ့သဘောရှိရင်တတ်မဲ့တဲ့သဘောမရှိတဲ့အခြေအနေမရှိနိုင်ဘူးလားလို့စဉ်းစားပြီးတော့မှပြုံးပြီးကောင်းနေတယ်။သဘောကျပြီသဘောကျပြီ။ပြုံးပြီးကောင်းနေတယ်။ဒါကြောင့်တဏှာဟာပယ်လို့ရတယ်လို့။သူနည်းဒီလောက်နဲ့ပယ်လို့ရှိရင်ရတယ်လို့။အဲဒီလူတွေနဲ့စကားပြောတာမခက်ဘူးလား။ အောင်ကြီးနဲ့ဂိုင်းပေါက်လို့မရဘူးသူတို့စကားအပါလာကြည့်ပြီးတော့အာစိတ်နိုင်ဆို့နိုင်မှအဲ့ဒါမှရတယ်အားကြောင့်ပါစတိတော့တကယ်ရှိအဟုတ်ရှိပရမတရားဟာစိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဟုတ်ပြီလားနိဗ္ဗာန်အစမှရှိကြောင်းသက်တေတာကပြတာဗလားအထောက်ထားပြတာဗလားကဲပါအထောက်ထားပြမယ် ဆင်းရဲနေခြင်းဒီပင်နဲ့နိဗ္ဗာန်ရှိတဲ့အထောက်ထားပဲဟုတ်ဘူးလားဘာကြောင့်ဆင်းရဲနေခြင်းဟာနိဗ္ဗာန်ရှိတဲ့အထောက်ထားဖြစ်ရမလဲဆင်းရဲရှိနေတဲ့အတွက်ဆင်းရဲငြိမ်းတဲ့အခြေအနေလည်းရှိတယ်ဒီလိုဟုတ်လားဒါပြောတာအဲ့ဒါဘယ်သူနည်းလဲဆိုတော့သူ့မေတာရှင်ရဲ့ကြံပြီးတွေးပြီးပေါ်ဆိုပြီးပဲ သုမိတရှင်နေဆိုတာကြားဘူးလားဘယ်လိုပုဂ္ဂိုလ်လဲဘယ်နေရာအောင်မြတ်စွာဘုရားလားဘယ်ဘဝတုန်းကများသူသုမိတနာမည်ခံခဲ့တာအဲဒီမင်္ဂလာမြတ်စွာဘုရားရဲ့လက်ထက်တော်မှာယသိဝတ္တကသုမိတနာမည်ခံခဲ့တယ်ဟုတ်တယ်မလားအဲသူပြောတာကြားရတယ်သူပြောပုံခေါ်ပုံနေ ကျမ်းစာမှာပေါ်ပြထားတယ်။အဲ့ဒါကိုဒုဗုဒ္ဓဘုံထောင်ဘုံဒိဋ္ဌိတေသကိုဝိသောတော်ဆရာတော်ဘုရားကြီးကလင်္ကာသံဃာတော်စီးထားတယ်။နောက်အကျမ်းပိုက်ဆိုင်မှာပြောမယ်။ဟုတ်လား။နောက်ဘာအကျမ်းပိုက်ဆိုင်မှာပြောမယ်ဆိုတာအကျမ်းပိုက်တိုက်ဆိုင်မှာသူ့ရတာရှင်ရဲ့ဒုဗုဒ္ဓဘုံထောင်ဘုံသဘောကိုပြောမှာအခုတော့သံဃာကလေးကရွတ်ပြလိုက်အောင်မယ်။ဖြည်းဖြည်းရွတ်ပါ။ အာရာသူဝိုင်းသာထုံရောက်ကြကပြီးသွားဖို့ရာလမ်းပေါက်သာလည်းပြီးမထွက်လမ်းထွက်မဟုတ်ချေတဲ့မစင်လူလျင်အဲကြီးလင်းပြီးရေစင်ရှိလျက်မဆေးရဲ့တန့်ထွက်မဟုတ်ချေတဲ့အနတကမင်းများများစွာသံဃာမှထွက်ရလမ်းမှာသမထဝိပဿနာ ကိလေသာပင်ပတ်စဉ်လျှော်စေရေအေးလေးမဲ့ရှိပါတရဲ့နဲ့မထွက်ပြေးလို့မစဲလို့မင်းမျိုးကိုထွက်ပြေးဒီလိုရာရှင်ရဲ့အတွင်းပုံပုံတွေကိုဆရာတော်ကြီးကလင်္ကာဆောင်ဖို့စီထားတာအခုတော့ရွတ်ပြရုံနဲ့တော့တရားနာပရိသတ်ကရောက်အောင်ရရလို့ပဲရှိမှာမဟုတ်လားရောက်အောင်ရတော့မနေနဲ့ မစားတာမှဟိုဘက်ကလှည့်ကြည့်ဒီဘက်ကလှည့်ကြည့်နေအခုလောက်ရုပ်ပြတော့ညောင်းအောင်ပြရတယ်လို့ပဲရှင်မယ်အဲနောက်အစင်တဲ့အခွင့်ပေါ်တဲ့အခါကျမှပြောရဒီတော့တကယ်ရှိအဟောင်းရှိပရမတရားက၄ပါးစေစေတသိက်ယောနိဗ္ဗာန်အခုဒီနော်စေစေတသိက်ဒီတော့စိတ်ဟာ တ္တဒါညစေတသိက်အတ္တပေါ့ဟမ်ဒါညရုပ်အတ္တပေါ့ဒါညနိဗ္ဗာန်အတ္တပေါ့ဒါညအဲ့ဒီပရမ၄ပါးမှာတပါးဖြစ်တဲ့ပညာကအတ္တပေါ့ဟမ်ဒါညအတ္တမရှိဘူးလားရှိပါတယ်ဗျာဘယ်မှာရှိရော မှာရှိလဲမညာသဘောမှာအတ္တရှိတယ်နောက်ပိုင်းကျတော့မှသဗ္ဗေသင်္ဝါရအိဋ္ဌာတိယတာပညာယပတ္တိအထနိဗ္ဗေနတိဒုက္ခေတမေဃောဝိတရိယာကြားဘူးလားတဲ့ခါမှကြားဘူးလို့ပြည့်ရတဲ့ပြည့်ရတဲ့ခါတော့ဒါမှမပါပါဘူး အတုပရှုတဲ့အခါမှာဘုန်းကြီးတွေရွတ်တာလေအဲမမမျိုးရတဲ့တချို့ဆရာတော်ကအမိစ္ဆာဝတ္တသင်္ခါရဥပါဒဝယဓမ္မိနောဥပိစိတ်တောနိရောဇတိဒေဝဥပသမောတုခောဟုတ်ကလားဒီမှာလားဒါပေမဲ့လုံးစုံသောသင်္ခါရယုတ်နဲ့နံခေါ်တဲ့သင်္ခါရတရားတို့ဒီအမိစ္ဆာမမြဲကြဘူးတဲ့ဟောဘယ်သူတွေမမြဲတာလဲ မငြဲဘူးတဲ့နောက်တစ်ခါနောက်ဘာသာတကူကဘာဝေသင်္ခါရဒုက္ခတိယတာပညာယပတ္တိဘာဝေလုံးဝမသင်္ခါရယုတ်နဲ့နံခေါ်တဲ့သင်္ခါရတရားတို့သည်ဒုက္ခဆင်းရဲကြကုန်၏ဒုက္ခဆင်းရဲတို့ဒီပါဒကဣတိဤရောယတာအရှင်ခါ၌ပညာယဝိပဿနာဉာဏ်ဖြင့်ပတ္တိသိမြင်၏ ရုပ်နဲ့နာမ်ကိုဟောတဲ့ရုပ်နဲ့နာမ်လို့ဟောတဲ့သင်္ခါရတရားတွေဟာဒုက္ခကြီးပဲဟုတ်ကဲ့လားပထမပထမဘာသာကဘာပြောလဲရုပ်နဲ့နာမ်ဟောတဲ့သင်္ခါသင်္ခါရတရားတွေဟာဘာလဲမတည်မြဲဘူးအနိစ္စကြီးပဲတဲ့ဟုတ်ကဲ့လားဒုတိယကအဲ့ဒီတရားတွေပဲဆင်းရဲတဲ့ဒုက္ခကြီးပဲတဲ့အနိစ္စနဲ့ဒုက္ခပြောတတိယအချက်ကြတော့သဗ္ဗေသင်္ခါရအနတ္တ ဒီလိုမလာတော့ဘလို့လာလဲဆိုတော့သဗ္ဗေဓမ္မာအနတ္တာတဲ့စကလုံးပြောင်းသွားတယ်ပထမနဲ့ဒုတိယမှာတော့သဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခတတိယကြတော့ သဗ္ဗေဓမ္မာအနတ္တာတိယတာပညာယပတ္တိသဗ္ဗေလုံးလုံးသောဓမ္မာသဘာဝဓမ္မဟုသမျှတို့သည်အနတ္တာအတ္တမဟုတ်ကြကုန်ဤဒီဤရေယတာခြင်းခန္ဓာပညာယဝိပဿနာဉာဏ်ဖြင့်ပတ္တိသိမြင်၏အလုံးစုံသောသဘာဝဓမ္မတွေဟာတဲ့အနတ္တပါသင်္ခါရကိုအနတ္တမပြောအလုံးစုံသောသဘာဝဓမ္မတွေ အဲ့ဒီသဘာဝဓမ္မကပထမအခြေခံအဖြစ်နှမျိုးရှိတယ်။ဒါလဲဆိုတော့ပညာသဘာဝဓမ္မပရမသဘာဝဓမ္မဟုတ်ကဲ့လားအခြေခံအဖြစ်ဘယ်နှမျိုးရှိလဲဒါပါလေပရမသဘာဝဓမ္မပရမသဘာဝဓမ္မကဘယ်နှမျိုးလဲဒါပါလေစိတ်စိတ်တသိယုံလိုက်တာ ပထမဒုတိယဘာသာမှာပြောခဲ့တဲ့သင်္ခါရသင်္ခါရတရားဆိုတဲ့စကားထဲမှာစိတ်စေတသိက်ယုံနိဗ္ဗာန်၄မျိုးတည်းကဘယ်ဟာတွေပါသွားလဲစေတသိက်မပါဘူးပေါ့ဟမ်ဒါနဲ့စေတသိက်ကသင်္ခါရမဟုတ်ဘူးပေါ့ပထမသင်္ခါရထဲမှာစိတ်ရဲ့စေတသိက်ရဲ့ယုံရဲ့အဲ့ဒီ၃မျိုးပါသွားတယ်ဒါကြောင့်မလို့ သဗ္ဗေသင်္ဟာရအမိစ္ဆာသင်္ဟာရတရားမမြဲဘူးဆိုတာစိတ်စေတသိက်ယုတ်ဟာမမြဲဘူးသဗ္ဗေသင်္ဟာရဒုက္ခသင်္ဟာရတရားမမြဲဘူးဆိုတာစိတ်စေတသိက်ယုတ်ဟာဆင်းရဲတယ်နိဗ္ဗာန်မပါဘူးနော်ဟာအခုဒီဒီမှာကြတော့ကြည့်သဗ္ဗေလောကဝန္တဓမ္မပဘာဝဓမ္မဟုသမ ्या တို့သည်အနတ္တပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်မဟုတ်ကြဘူးတဘာဝတရားမှန်ကြ ပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးအတ္တလည်းမဟုတ်ဘူးအသက်ဝိညာဉ်လည်းမဟုတ်ဘာကမှမဟုတ်ဘူးတဲ့ဟောဒီထက်မှကြတော့ဘာတွေပါကြလဲလဲဆိုတော့စိတ်စေတသိက်ရုပ်ဆိုတဲ့သင်္ခါရတွေရောနိဗ္ဗာန်ဆိုတဲ့အသင်္ခတရောသိမြတ်တရားရောအလုံးပါဘယ်နှမျိုးပါ၅မျိုးဟုတ်ကဲ့လားစိတ်စေတသိက်ရုပ်လည်းအတ္တအတ္တဝိညာဉ်မဟုတ်ဘူးနိဗ္ဗာန်လည်း တဝိညာဉ်ပုဂ္ဂိုလ်တ attva မဟုတ်ဘူးပညာကအတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ဒါဖြစ်ရင်လောကမှာအတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဟုတ်တာရှိသေးလားအဲဒါကြောင့်မလို့မြတ်စွာမြတ်စွာဘုရားအနတ္တဒေသနာကိုဟောရတာဟုတ်ကဲ့လားအဲကြတော့ဒီတော့အဲ့ဒီစိတ်စေတသိက်ရုပ်နိဗ္ဗာန်ခေါ်တဲ့ပရမတရားလေးပါတော့ဒီကနေ့ပြောရမှာစိတ်နော်ဒီကနေ့ပြောရမှာကလည်းစိတ်ဘုရားလည်းပဲ ၄နာရီနဲ့33မိနစ်ရှိပြီဖြစ်တဲ့အတွက်ဒီနေ့ပြောရမှာမပြောရတော့ဘူးတဲ့ဟာဘယ်ကနေ့ကြမှာပြောရမလဲနောက်ဘုရားမှာပြောရတော့မည်တဲ့အခုတရားသိရမှာတရားသိတာနေ့မှာစိတ်ထဲမှာဆွဲတော့လိုက်ဆိုတကယ်ရှိအောင်ရှိပရမတ္ထတရား၄ပါးဆိုဒီမှာ စိတ်စေတသိက်ယုတ်နိဗ္ဗာန်လို့ဖြစ်ပါသည်တကယ်ရှိအဟုတ်ရှိပရမတ္ထတရား၄ပါးဆိုသည်မှာစိတ်စေတသိက်ယုတ်နိဗ္ဗာန်လို့ဖြစ်ပါသည်ဆို စိတ်စေတသိက်နှင့်ရုပ်တို့သည်သင်္ခတတရားသင်္ခါရတရားနိဗ္ဗာန်သည်အသင်္ခတတရားဝိသင်္ခါရတရားစိတ်စေတသိက်နှင့်ရုပ်တို့သည်သင်္ခတတရား နိဗ္ဗာန်သည်အသင်္ခတတရားဝိသင်္ခါရတရားဖြစ်ပါသည်ဆို လို့ပြုရင်စီမံမှုကိုခံရတဲ့သင်္ခတတရားဖြစ်တဲ့စိတ်စေတသိက်ယုံနာမှုရဲ့တဘာဝအမှန်ကိုပိုင်းပိုင်းခြားခြားသိတဲ့ဖြင့်သင်္ခတတသဘောမှာအသင်္ခတဆိုတဲ့နိဗ္ဗာန်ရွှေတိမြတ်တသဘောတို့ပြောင်းသွားနိုင်အောင်ကြင်ကြံပွားများအားထုတ်နိုင်ကြပါစေ။ ချမ်းသာစေခြင်းနဲ့စိတ်ဓာတ်မိမိတဏ္ဍာမှာဖြစ်သွားလာအောင်အဲဒီလိုပြောရတယ်အဲဒီလိုမေတ္တာစိတ်ဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာအေးပြီးငြိမ်းပြီးကြည်လင်းလာတယ်ကြည်လင်းလာပြီဆိုလို့ရှိရင်ရှုမှတ်တော်ဖောင်းတဲ့ပိန်တွေကစပြီးအဲ့ဒါအင်မတန်ကောင်းတယ်ဒါတနေ့တာမှာအစားဆုံးထိုင်တဲ့အချိန်